တတိပဋ္ဌာန်ဆိုတာဘာလဲဘာလဲကြည်ကြည်ပြောပါပဋ္ဌာနာဆိုတာဆွဲဆွဲမြဲမြဲတည်ခြင်းဆွဲဆွဲမြဲမြဲတည်ခြင်းဆိုတာအတိတ်ကစူးစူးဆိုင်ဆိုင်ရှူခြင်း တတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုတာကိုတတိပဋ္ဌာန်လို့ခေါ်တယ်။မာဟုတတိပဋ္ဌာန်လို့ခေါ်တယ်။တတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းစောင့်ကြည့်ခြင်းကိုတတိပဋ္ဌာန်လို့ခေါ်တယ်။ဒါတော့ သမန်ငါရှံငါပောပောတန်တန်စောင့်ကြည့်တာကိုတတိပဌံခေါ်နိုင်မှာမလားမခေါ်နိုင်ဘူးမခေါ်နိုင်သလိုပဲသမန်ငါရှုသမန်ငါရှံငါရှုတယ်စောင့်ကြည့်တယ်ဆိုလို့ရှိရင်တော့ခရီးရောက်ပါမလားမရောက်ဘူးဒါကြောင့်ဘာကိုပဲရှုရှုစူးစူးဆိုင်ဆိုင်စိတ်အားဆိုင်ပြီးရှုရမယ်။အမဝါယမအာသွင်းပြီးတော့။ဘာအာသွင်းပြီးရှုရမယ်။ သမ္မာဝါယာမအာသွင်းပြီးရှုရမယ်အဲ့ဒီတတိနဲ့စူးစူးဆိုင်ဆိုင်ရှုရမယ်အရှုခံအာယုံကဘယ်နှမျိုးရှိတော့၄မျိုးပါပါလိမ့်မလို့ ရုပ်ရဲ့ခံစားမှုရဲ့စိတ်ရဲ့သဘောရဲ့ဟုတ်ကဲ့လားရုပ်ကိုစူးစူးဆိုင်ဆိုင်ရှုတော့ကာယ ानु ပဒနာတတိပဋ္ဌာန်ခံစားမှုကိုစူးစူးဆိုင်ဆိုင်ရှုတော့ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်ကိုစူးစူးဆိုင်ဆိုင်ရှုတော့သဘောကိုစူးစူးဆိုင်ဆိုင်ရှုတော့ အဲ့ဒီမှာဓမ္မကိုသဘောလို့ဆိုတော်လည်းပဲအဲ့ဒီဓမ္မနုပဒနာမှာရှုစရာတရားတွေအများကြီးပါဝင်တယ်နိဝရဏ၅ပါးလဲရှုလဲဓမ္မနုပဒနာပဲခန္ဓာ၅ပါးရှုတော့လဲဓမ္မနုပဒနာပဲအာရဏ၁၂ပါးရှုတော့လဲဓမ္မနုပဒနာပဲ တန်ရောစဉ်ရှုတော့လဲဓမ္မ ानु ပဒနာပဲသစ္စာ၄ပါးရှုတော့လဲဓမ္မ ानु ပဒနာပဲအဲ့ဒီမှာအများကြီးပါဝင်တယ်သို့တော်လည်းပဲတာမန်သဘောကို ရှုတော့ဓမ္မ ानु ပဒနာလို့ဒီလောက်သိထိုင်မဲ့တော်ပါပြီရှုတော့ကိုပေါ်ရပေါ်ရကိုစူးစူးဆိုက်ဆိုက်ရှုရတယ်ဆိုတာသိတော့ရှုတတ်နေတာပဲအဲ့ဒါလို့ ရုပ်ထင်ရှားရင်ရုပ်ကိုရှုခံစားမှုထင်ရှားရင်ခံစားမှုကိုရှုစိတ်ထင်ရှားရင်စိတ်ကိုရှုသဘောထင်ရှားရင်သဘောကိုရှုအဲ့လိုရှုတာရည်ရွယ်ချက်ကဘာတော့ဆင်းရဲငြိမ်းဖို့ဟုတ်ကလားရှုယုံနဲ့ဆင်းရဲငြိမ်းသလား ဘလို့မှငြိမ့်လဲသိမှဆင်းရဲငြိမ့်တယ်ဟုတ်တယ်မလားသိမှဆင်းရဲငြိမ့်တယ်ဒါဖြစ်ရင်ရှုတိုင်းသိသလားဘလို့မှသိတော့ရှုလို့စိတ်တည်ငြိမ်မှသိတယ်ဒီလိုမဟုတ်လား ဘာဖြစ်မှသိလဲရှုတိုင်းတည်ငြိမ်ရလားတည်ငြိမ်မှုရှုမှတ်မှုဆက်ဆက်မိလို့ရှုမှတ်မှုအားကောင်းလာမှစိတ်ကတဖြည်းဖြည်းတည်ငြိမ်လာတာမဟုတ်လားတည်ငြိမ်မှပဲသိတာမဟုတ်လားစိတ်ကပြန်လွင်နေဟိုပြေးဒီပြေးဆိုရင်ဟိုပြေးဒီပြေးဟိုသွားဒီသွားသွားတဲ့စိတ်ရဲ့စိတ်နဲ့အတူဖြစ်တဲ့အသိဉာဏ်ဟာ ထက်မလားနှုတ်မလားနှုတ်ရင်သိမလားအာကောင်းမလားအာသေးမလားအာသေးရင်သိမလားအဲ့တော့စိတ်ထဲမှာပါဝင်တဲ့ရှုစိတ်နဲ့တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်အာကောင်းမှပဲသိတယ်ဘယ်အခါမှအာကောင်းတယ်လဲစိတ်တည်ငြိမ်မှအာကောင်းတယ်ဒီလိုမဟုတ်လား ဘယ်ခါမှစိတ်ကတည်ငြိမ်တယ်လဲဟမ်ရှုမှတ်မှုဆက်ဆံမိမှာဟုတ်ကဲ့လားရှုမှတ်မှုတွေကျဲနေရင်တည်ငြိမ်ပါမလားရှုမှတ်မှုစိတ်ပြီးစနေမှတည်ငြိမ်တယ်ဒီလိုမဟုတ်လားအဲ့တော့ရှုမှတ်မှုစမိအောင်စိတ်အောင်ဘယ်လိုလုပ်မလဲ အသေးစိတ်အမူအရာတွေကိုဆက်ဆက်မိအောင်ရှုရမယ်ဒီလိုမဟုတ်လားအဲ့လိုဆက်ဆက်မိအောင်ရှုနိုင်မှုအတွက်ဘယ်လိုလုပ်ရမလဲအဲကိုယ်တိုင်ကအသေးစိတ်အမူအရာမရှုတော့ဘယ်လိုမှဆက်ဆက်မိအောင်ရှုနိုင်တယ်ဆိုတာနားမလည်တော့ဘူးဟမ် ဖြည်းဖြည်းလှုပ်ရှားဖြည်းဖြည်းသွားရှုပွားအမြဲပဲကြားဘူးရဲ့လားဩတော်သေးတာပေါ့ဘာအဓိပ္ပာယ်တော့မဲ့တာသာရလာရလှုပ်တာကိုင်းတာလှုပ်ရှားတာပြုမှုတာမှန်သမျှဖြည်းဖြည်းလှုပ်ပါအဲ့ဒါလို့ဆိုလို့ရှိရင်အမှုအရာတိုင်း လှုပ်ရှားမှုတိုင်းကိုရှုနိုင်တယ်ဒီလိုမဟုတ်လားအဲ့လိုရှုနိုင်ရင်မဆက်ဆက်မိပေဘူးလားဒါကြောင့်ဆက်ဆက်မိအောင်ဘယ်လိုလုပ်ရမလဲဟုတ်ကဲ့လားဖြည်းဖြည်းလှုပ်ရှားဖြည်းဖြည်းသွားရှုပွားအမြဲပဲဒါဖြင့်အဲ့ဒီဖြည်းဖြည်းလှုပ်ရှားနိုင်အောင်ဖြည်းဖြည်းပြုမှုနိုင်အောင် ဘာနဲ့တူရမလဲဟုတ်ကလားလူမမာနှင့်တူစွာကျင့်ရှုခွင့်သာလှပေလူမမာလိုပဲဖြည်းဖြည်းလေးထိုင်ဖြည်းဖြည်းလေးထဖြည်းဖြည်းလေးရွှေဖြည်းဖြည်းလေးလှုပ်လှုပ်တယ်ဆိုလို့ရှိရင်တော့ အမှုအရာတိုင်းကိုဆက်ဆက်မိအောင်စူးစူးဆိုင်ဆိုင်အမှုအရာတစ်ခုချင်းတစ်ခုချင်းကိုပဲပြီးပြီးသားသားမရှုနိုင်ဘူးလားအဲ့ဒါလို့ရှုနိုင်ပြီဆိုရင်ရှုမှတ်မှုဆက်ဆက်မလာဘူးလားရှုမှတ်မှုဆက်ဆက်လာရင်ဘာဖြစ်လာမလဲစိတ်တည်ငြိမ်မှုအားကောင်းလာမယ်သမာဓိအားကောင်းလာမယ်ဟုတ်ကဲ့လားဒါကြောင့် လူမမာနှင့်တူစွာခြင်းရှုခွင့်သာလှပေဟုတ်ကဲ့လားဟိုလိုကောမရဘူးလားပက်ကြီးကောင်နှင့်တူစွာခြင်းရှုခွင့်သာလှပေပက်ကြီးကိုသိသလားဘလောက်မြန်မြန်သွားတော့အဲ အဲတော့ယောဂီက ပက်ကြည့်နဲ့တူရမလားဒုံပြန်နဲ့တူရမလားဟုတ်ကလားပက်ကြည့်ယောဂီဆိုရင်တရားတိုးတက်မယ်ဒုံပြန်ယောဂီဆိုရင်မတိုးတက်ဘူးဟုတ်ကလားဖြည်းဖြည်းပြုမှုလှုပ်ရှားလို့တနေ့လုံးရှုမှတ်မှုခြင်းစိတ်စိတ်ကလေးဆက်ဆက်မိသွားပြီဆိုတမာရီ အာကောင်းပြီအဲ့ဒီတမာရီအာကောင်းပြီဆိုလို့ရှိရင်တော့သိပြီဟုတ်တယ်မလားအဲ့ဒီတော့ရှုမှတ်မှုဆက်ဆက်မိရမယ်ဒီလိုဆိုရင်စိတ်တည်ငြိမ်မယ်စိတ်တည်ငြိမ်ရင်သိမယ်သိရင်ကိလေသာငြိမ်မယ်ကိလေသာငြိမ်ရင်ဆင်းရဲငြိမ်မယ်ဟုတ်သလား ဒါဖြင့်အဲ့လိုဆက်ဆက်မိအောင်ရှုနိုင်မှုရာအတွက်ဘာလို့သလဲဘာလို့လဲဝီရိယလိုတယ်ဟုတ်တယ်မဟုတ်လားဘာလို့သလဲပြင်းတဲ့ယောဂီကဆက်ဆက်မိအောင်ရှုနိုင်မလားအဲမရှုနိုင်ရင်သူတရားတွတ်တက်ပါမလားဒါကြောင့်ပြင်းလျင်ဖြင်းသည် ဘာတဲ့တော့သိကြလားဖြစ်နေဆိုတာတရားတက်တာပြောတာလားမတက်တာပြောတာဒီထဲမှာဖြစ်နေယောဂီပဲနှစ်ယောက်ပါဟမ်သိကြရဲ့လားအဖွားတော်ချစ်တင်ဖြစ်မူလားဟောမဖြစ်ဘူးဒီတော့ဝိရိယ အားကောင်းလို့ကြိုးစားပြီဆိုလို့ရှိရင်တော့ရှုမှတ်မှုဆက်ဆံမိပြီဒီလိုမဟုတ်လားမကြိုးစားပဲနဲ့တောင်းရောအောင်ပေါ့ပေါ့တန်တန်နေရင် ရှုမှတ်မှုမဆက်ဆက်ဘူးဒါကြောင့်ကြိုးစားမှုဝီရိယအရေးမကြီးဘူးလားအရေးကြီးတယ်အဲ့ဒီဝီရိယကိုစတုရင်ကဝီရိယဖြစ်စေရမယ်တဲ့မြတ်စွာဘုရား စတုရင်္ဂဝီရိယဖြစ်မှယောဂီအတွက်လုံလောက်တယ်တိုးတက်ဖို့ရလုံလောက်တယ်တဲ့အဲ့ဒါလို့ဝီရိယအားကောင်းမှုကြတော့ဘာလို့သလဲဘာလို့လဲဘာလို့လဲတတ္တာတရားလို့တယ်တတ္တာဆိုတာဘာလဲ ယုံကြည်မှုတတ္တာဆိုတာယုံကြည်မှုဖရာကိုယုံကြည်မှု တရားကိုယုံကြည်မှုသံဃာကိုယုံကြည်မှုတရားထဲမှာ အပါဝင် ဖြစ်တဲ့မိမိအားထုတ်တဲ့တရားကိုယုံကြည်မှုဒီတရားကိုငါချိုးချိုးဆဆအားထုတ်လို့ရှိရင်ဖြင့်ကိလေသာငြိမ်းဆင်းရဲငြိမ်းမှာသိကြတယ်လို့ ယုံကြည်တဲ့စိတ်ရှိရမယ်ဒီလိုမဟုတ်လားအဲ့ဒီယုံကြည်စိတ်ရှိပြီဆိုလို့ရှိရင်တော့သူပေါ့ပေါ့တန်တန်နေပါမလားနေပါဘူးဗျာဘယ်လိုလုပ်မယ်ထင်တယ်လဲကျိုးကျိုးစားစားအထုတ်မယ်ဒီတော့ယုံကြည်မှုအာကောင်းမှဝိရိယအာကောင်းတယ်ပေါ့မဟုတ်လားဝိရိယအာကောင်းမှရှုမှတ်မှုဆက်ဆက်တယ် ရှုမှတ်မှုဆက်ဆံမှတမာရီအာကောင်းတယ်တမာရီအာကောင်းမှယုတ်သဘောနံသဘောအမှန်တိုင်းသိတယ်ဒီလိုမဟုတ်လားအမှန်တိုင်းသိမှကိလေသာငြိမ့်တယ်ကိလေသာငြိမ့်မှဆင်းရဲငြိမ့်တယ်အဲ့ဒီတိုင်းဟုတ်ကြလားယုံကြည်မှုအာကောင်းမှ ဝိရိယအာကောင်းသည်ဝိရိယအာကောင်းမှရှုမှတ်မှုဆက်စပ်တည်တတိအာကောင်းသည်ပေါ့ဟုတ်လားတတိအာကောင်းသည်လို့ဆိုရတဲ့ရှုမှတ်မှုဆက်စပ်သည်လို့ဆိုမှပိုးပြီးတော့သဘောပေါက်ရှုမှတ်မှုဆက်စပ်မိမှတမာရီအာကောင်းသည်စိတ်တည်ငြိမ်သည်စိတ်တည်ငြိမ်မှုတမာရီအာကောင်းမှအမှန်တိုင်းသိသည်ဟုတ်တယ်မလား ရုပ်တဘာဝနာမ်တဘာဝအမှန်တိုင်းသိပြီရှုတာကထင်ရှားတဲ့ရုပ်တဘာဝထင်ရှားတဲ့နာမ်တဘာဝကိုရှုတာမဟုတ်လားအဲ့လိုဆိုတော့သိတော့ရုပ်တဘာဝနာမ်တဘာဝကိုပဲသိမယ်ပေါ့သိတော့အမှန်တိုင်းသိမလားအမှားသိမလားအမှန်အတိုင်းသိအောင်ဘယ်လိုရှုမလဲ ဘယ်လိုရှုမလဲဖြစ်ပြက်ဖြစ်ပြက်လို့ရှုမလားအနိစ္စဒုက္ခအနတ္တလို့ရှုမလားဘယ်လိုရှုမလဲပါတယ်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းရှုရမယ်အဲ့ဒါအရေးမကြီးဘူးလားဖြစ်နေရှိနေတဲ့အတိုင်းရှုတာဟာအမှန်တိုင်းရှုတာပဲမဟုတ်လား အဲ့ဒီအမှန်တိုင်းရှုမှအမှန်တိုင်းသိမှာမဟုတ်လားဒါကြောင့်ဖြစ်နေရှိနေတဲ့အတိုင်းရှုရမယ်အရှိအရှိအတိုင်းရှုရမယ်ဟုတ်တယ်မလားအဲ့ဒါလို့ရှုပြီဆိုလို့ရှိရင်တော့ရှုမှတ်မှုဆက်ဆက်မိလာရင်တမာရီအာကောင်းလာမယ်တမာရီအာကောင်းလာရဲ့အမှန်တိုင်းသိမယ်ဒီလိုမဟုတ်လား အမှန်တိုင်းသိရင်အမှန်တိုင်းမသိလို့ဖြစ်နေတဲ့ကိလေသာတွေငြိမ်းမသွားဘူးလားနောက်ထပ်ဖြစ်ပေါ်အောင်မလားမဖြစ်ပေါ်တော့ဘူးကိလေသာငြိမ်းနေကိလေသာငြိမ်းနေဆိုတော့ကိလေသာဆိုတာဘာအဓိပ္ပာယ်ရှိလဲပူလောင်စေတတ်နှိမ့်ဆက်တတ်ဆင်းရဲစေတတ်တဲ့တရားတွေဒါတွေမဟုတ်လား ဘယ်နှခုဘယ်နှပါရှိလဲဘာပါလိမ့်မလဲအဖျားရှူသွားတယ်ပြန်ပြော ဟုတ်ကလားလောဘဆိုတာဘာလဲလိုခြင်းတတ်မဲ့နှစ်သက်တွေ့တာတာဟုတ်ကဲ့လားချစ်တာတော့မပါဘူးပါလားနှစ်သက်တာနဲ့ချစ်တာနဲ့တူပါပဲဟုတ်လားဒေါသဆိုတာကရော စိတ်ဆိုးခြင်းစိတ်ပြက်ခြင်းစိတ်မချမ်းသာခြင်းဟုတ်ကဲ့လားစိတ်ဆိုးတာကတက်ကြွသောဒေါသစိတ်ပြက်တာစိတ်မချမ်းသာတာကဆုံးနစ်သောဒေါသမောဟဆိုတာကဘာလဲအမှန်တဘာဝမသိခြင်းဟုတ်ကဲ့လားမောဟဆိုတာဘာလဲ အမှန်တဘာဝမသိဘူးမာနဆိုတာကထောင်လွှားတယ်ဆိုတာထောင်ထဲကထွက်ပြေးခြင်းလို့လားဘယ်လိုလဲမောက်မာတာပြောတာမဟုတ်လားဟုတ်ကဲ့လားမောက်မာတဲ့ဘဝင်မြင့်နဲ့ တိမ်ကြတဲ့ခေါင်းရောက်နေတယ်ဒီလိုမဟုတ်လားကိုရဲ့တိမ်ကြတဲ့ခေါင်းရောက်တဲ့လူတွေ့ဘူးလားတိမ်ကြတဲ့ခေါင်းရောက်တဲ့လူတွေ့ဘူးလားလို့သူအဲမြောက်ကျွမြောက်ကျွနဲ့နေတဲ့လူကတိမ်ကြတဲ့ခေါင်းရောက်နေတာပေါ့နော်မာနဒိဋ္ဌိကရော အယူမှားအသိအမြင်မှားခြင်းဟုတ်ကဲ့လားဝိသိကိစ္စဖရာတရားတန်ခါယရဏသုံးပါးအပေါ်မှာယုံမှားတန်တရားဖြစ်ခြင်းဟုတ်ကဲ့လားထိနာမိတ်တာရောပါတယ် စိတ်စေတသိက်ယုတ်ပါလေးလံထိုင်မိုင်ခြင်းဟုတ်တယ်မဟုတ်လားဒီဟာတော့ယောဂီတို့ကကြာကြာနာနာသဘောပေါက်မှာပေါ့ထိနာမိတာပေါက်လားဘာဖြစ်လို့ခဏခဏတွေ့ခဏခဏကိုတွေ့တွေ့နေရတော့ဟုတ်လားစိတ်ကလေးလားမျက်ခုံးကလေးလားခေါင်းကလေးလားငိုက်ခနဲကြသွားဟုတ်တယ်မဟုတ်လား ကိုရင်တော့မကြဘူးလားမကြဘူးအမဲတက်တော်ကလားထိနမိတ်တာဥဒိစ္စကုတ်ကုတ်စဥဒိစ္စဆိုတာပါလေစိတ်ပြန်လွင်ခြင်းဒါအာယုန်ထဲမှာမတည်ငြိမ်မဲနဲ့ဟိုပြည့်ဒီပြည့်ဟိုသွားဒီသွားသွားရောက်ဟိုရောက်တယ်ရောက်နေခြင်းကုတ်ကုတ်စကနောင်တပူပါခြင်း နောင်ထပူပါနဲ့ဆိုတာဘယ်လိုဟာတော့အဲပြီးခဲ့တာတွေပြန်တွေးမိပြီးစိတ်ဆင်းရဲနေတာဒီလိုမဟုတ်လားအဲ့ဒါကနှမျိုးမဟုတ်လားပြီးခဲ့တဲ့အချိန်တုန်းကလှုပ်တင်ပါလျက်မလှုပ်ခဲ့မိတာကိုစဉ်းစားမိပြီးတော့စိတ်ဆင်းရဲတယ်နောင်တဟုတ်ကဲ့လား အဲ့ဒါပြီးခဲ့တဲ့အချိန်ကမလုတ်သင့်တာကို မလုတ်သင့်ပါလျက်ကနဲ့လုတ်ခဲ့မိတာကိုစဉ်းစားမိပြီးစိတ်ဆင်းရဲတယ်ဒီလိုမဟုတ်လားအဲ့ဒါဘာခေါ်လဲသူလည်းတကယ်တော့စိတ်ပြန့်လွင့်တာပြောတာပဲမဟုတ်လားနောက်ကြောင်းပြန်တွေးမိနေတာအာဟိရိကဆိုတာဘာလဲ မကောင်းမှုအကုသိုလ်ပြုရမှာမရှက်တဲ့စိတ်မရှက်ခြင်းဟုတ်ကဲ့လားအနုတ္တပကောမကြောက်တဲ့စိတ်အလုံးကိလေသာ10ပါးဆောင်းပုတ်ကလေးပါလေးများရသေးလားမဲတဲ့ဟုတ်ပါလား gain ဆိုစမ်း 10မျိုးကိလေသာရဲ့အဓိပ္ပာယ်ကရောပြန်ဆိုအောင် ဟုတ်ကဲ့လားလူကိုပူလောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်ညှဉ်းနှွမ်းစေတတ်တဲ့တရားတွေဟာကိလေသာတွေဒီလိုမဟုတ်လားဒီတော့အဲ့ဒီကိလေသာငြိမ်းမှုကိလေသာတွေဖြစ်နေတာဘာကြောင့်ဖြစ်နေသလဲရုပ်တဘာဝနာမ်တဘာဝအမှန်တိုင်းမသိလို့အမှန်တိုင်းမသိတော့အမှားသိတာပေါ့ဘလို့အမှားသိသလဲလို့ဆိုတော့ ပူသဘောအေးသဘောမျှလို့မသိဘူးသိတဲ့သဘောစဉ်းစားသဘောတွေးသဘောမျှလို့မသိဘူးငါပူတယ်ငါအေးတယ်ငါစဉ်းစားတယ်ငါတွေးတယ်လို့ဒီလိုသိတယ်အဲဒါစဉ်းစားတဲ့ငါတွေးတဲ့ငါရှိတယ်လို့မယူဆဘူးလားပူတဲ့ငါအေးတဲ့ငါရှိတယ်လို့မယူဆဘူးလား အဲ့တော့ပူရာဟာငါဟုတ်သလားသဘာဝတရားတစ်မျိုးမဟုတ်လားအေးတာကောငါဟုတ်သလားသဘာဝတရားတစ်မျိုးပဲမဟုတ်လားဥပူသဘာဝအေးသဘာဝသဘာဝတရားတစ်မျိုးမျှပဲလို့သိရင်အမှန်သီလားအမှားသီလားမှန်သည်အဲ့ဒါကိုပဲ ငါနဲ့ပူလိုက်တာငါပူလိုက်တာဟဲ့လို့ငါလို့သွားပြီးတော့သိရင်အမှားသည်အဲ့ဒီငါလို့သိတာပုဂ္ဂိုလ်ပူတယ်တ attva သူပူတယ်လို့သိတာအဲ့ဒီအသိဟာအမှားလားအမှန်လားအဲ့ဒီအမှားသည်ကိုပါဠိလိုတော့ပါခေါ်တော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဟုတ်တယ်မဟုတ်လား ဘာခေါ်လဲသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိငါပူတယ်ငါအေးတယ်ပူတယ်ငါပူအေးတယ်ငါလို့ဒီလိုမသိပဲနဲ့ဒါပူနေတဲ့သဘောပဲဒါအေးနေတဲ့သဘောပဲလို့အဲ့ဒါလို့သိတယ်ဆိုလို့ရှိရင်တော့အမှန်သီလားအမှားသီလား ငါပူတယ်လို့သိတဲ့အခါကျတော့ငါကအေးတာကိုလှမ်းပြီးတော့မတတ်မဲ့ဘူးလားတတ်မဲ့တယ်အဲ့တော့ဘာကိလေသာဖြစ်တော့လောဘကိလေသာဖြစ်တယ်ပူရာပေါ်မှာမခံတာတဲ့သဘောကမဖြစ်ဘူးလားအဲ့ဒါကဘာကိလေသာတော့ဟုတ်ကဲ့လားအဲ့ဒါအမှန်တိုင်းသိလို့ဖြစ်တာလားအမှန်တိုင်းမသိလို့ဖြစ်တာလား ဒါပူနေတဲ့သဘာဝတစ်မျိုးမျှပဲအေးနေတဲ့သဘာဝတစ်မျိုးမျှပဲနာနေလို့ရှိရင်လည်းမခံသာတဲ့သဘောဆင်းရဲနေတဲ့သဘောမျှပဲလို့အဲ့ဒါလို့သိရင်အမှန်သီလားအမှားသီလားအဲ့ဒါလို့သိရင်ဖြင့်မနာတာကိုလှမ်းတောင်းတတဲ့စိတ်ဖြစ်မလားအေးတာကိုလှမ်းတောင်းတတဲ့စိတ်ဖြစ်မလားနာတဲ့သဘောပေါ်မှာကောစိတ်မချမ်းမြေ့တဲ့မနစ်မြို့တဲ့သဘောဒေါသဖြစ်မလား ဖြစ်တော့ဘူးဒါဟာနာ မခံစားတဲ့သဘောပဲလောကသဘာဝပဲဆင်းရဲတဲ့သဘောပဲလောကသဘာဝပဲအဲ့ဒါလိုသိတယ်အဲ့ဒါလိုသိတာ အမှန်သိတယ်အဲ့ဒါလိုအမှန်တိုင်းသိအောင်နာရာတွေ့တာနဲ့ဘယ်လိုလုပ်ရမလဲအဲနာရဲနာရဲလို့သူ့ရှိတိုင်းရှုရမယ်သူ့ရှိတိုင်းရှုပါများလို့နာရာပေါ်မှာစိတ်တည်ငြိမ်မှုများ အားကောင်းလာတဲ့အခါကျတော့အော်ဒါနာတဲ့သဘောသမျိုးမျှမျှပဲဆင်းရဲနေတဲ့သဘောမျှပဲအဲ့ဒါလို့သိမလားဘူးလားအဲ့ဒါလို့သိလိုက်ရင်အမှန်လားအမှားလားအကြောင်းအရှိကိုအရှိအတိုင်းရှုရင်အမှန်တိုင်းသိပြီဟုတ်တယ်မလားအရှိကိုအရှိအတိုင်းမရှုဘဲနဲ့ကိုယ်ဉာဏ်သွင်းရှုရင်အမှန်တိုင်းသိပါမလားမသိဘူး ဒါကြောင့်အရှိကိုအရှိတိုင်းရှူရမယ်နာတာကို နာတယ်လို့ပဲရှူရမယ်ပူတာကို ပူတယ်လို့ပဲရှူရမယ်အေးတာကိုအေးတယ်လို့ပဲရှူရမယ်ဒုက္ခံဝဝေဒနာဝေဒယမနောဒုက္ခံဝေဒနာဝေဒယမိတိပဇာနာတိဒုက္ခံဝဝေဒနာဝေဒယမနောဆင်းရဲတဲ့သဘောမခံတာတဲ့သဘောကိုခံစားရသည်ရှိတော့ဒုက္ခံဝေဒနာဝေဒယမိတိ ဆင်းရဲတဲ့သဘောမခံသာတဲ့သဘောခံစားနေရတဲ့ဟုပဇာနာတိရှုတိယဤဆင်းရဲတဲ့သဘောတွင်နေဆင်းရဲတယ်ဆင်းရဲတဲ့သဘောပဲလို့သိနေရမခံစားတဲ့သဘောပဲလို့သိနေရအဲ့လိုသိနေတာအမှန်တိုင်းသိနေတာပဲအမှန်တိုင်းရှုနေတာပဲအမှန်တိုင်းရှုရဲ့အမှန်တိုင်းသိတယ်ဒီတော့ အဲ့ဒီအမှန်တိုင်းသိပြီဆိုတဲ့အခါကျတော့ခန္ဓာလောဘဒေါသမောဟကိလေသာဖြစ်သေးလားကိလေသာမငြိမ်းဘူးလားဒါကြောင့်အမှန်တိုင်းသိမှကိလေသာငြိမ်းသည်ကိလေသာငြိမ်းမှဘာငြိမ်းတယ်လဲဟုတ်ကဲ့လားဆိုယုံကြည်မှုအားကောင်းမှကျိုးစားအထုတ်သည်ကျိုးစား ကြိုးစားအားထုတ်မှရှုမှတ်မှုအကောင်းသည်ရှုမှတ်မှုဆက်ဆက်သည်ရှုမှတ်မှုဆက်ဆက်မိမှစိတ်တည်ငြိမ်သည်စိတ်တည်ငြိမ်မှအမှန်တိုင်းသိသည်အမှန်တိုင်းသိမှ ကိလေသာငြိမ်းသည်ကိလေသာငြိမ်းမှဆင်းရဲငြိမ်းသည်ယုံကြည်မှုအကောင်မှကြိုးစားအထုတ်သည်ကြိုးစားအထုတ်မှရှုမှတ်မှုဆက်စပ်သည်ရှုမှတ်မှုဆက်စပ်မှ စူးစိုက်တည်ငြိမ်သည်စူးစိုက်တည်ငြိမ်မှအမှန်တိုင်းသိသည်အမှန်တိုင်းသိမှကိလေသာငြိမ်းသည်ကိလေသာငြိမ်းမှဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှချမ်းသာရသည် ယုံကြည်မှုအကောင်းမှကြိုးစားအားထုတ်သည်အစသည်ရှုမှတ်မှုဆက်စပ်မှစူးစိုက်တည်ငြိမ်သည်စူးစိုက်တည်ငြိမ်မှအဲအဲ့ဒါစိတ်တည်ငြိမ်သည်လေ ရှုအတူတော်ရဲ့ဒိဋ္ဌိအဓိပ္ပာယ်ဒါပေမဲ့လို့စိတ်ကလေးပါတော့ပိုကောင်းတာရှုမှမှုဆက်ဆက်မှစိတ်တည်ငြိမ်သည်စိတ်တည်ငြိမ်မှအမှန်တိုင်းသိပြီအမှန်တိုင်းသိမှကိလေသာငြိမ်းသည်ကိလေသာငြိမ်းမှဆင်းရဲငြိမ်းသည် င်ရဲငြိမ်းမှချမ်းသာရသည်သို့ ကောင်းမှဝိရိယအာကောင်းသည်ဝိရိယအာကောင်းမှတတိအာကောင်းသည်တတိအာကောင်းမှတမာတိအာကောင်းသည်တမာတိအာကောင်းမှပညာအာကောင်းသည် ပညာအားကောင်းမှကိလေသာငြိမ့်သည်ကိလေသာငြိမ့်မှဆင်းရဲငြိမ့်သည်ဆင်းရဲငြိမ့်မှချမ်းသာရသည်သတ္တာအာကောင်းမှဝိရိယအာကောင်းသည်ဝိရိယအာကောင်းမှ တတိအာကောင်းသည်တတိအာကောင်းမှသမာဓိအာကောင်းသည်သမာဓိအာကောင်းမှပညာအာကောင်းသည်ပညာအာကောင်းမှကိလေသာငြိမ်းသည်ကိလေသာငြိမ်းမှ ဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှချမ်းသာရသည် ဆိုတာအရစကားနဲ့နားလဲတယ်လို့ပြောရင်ဘယ်လိုပြောရမလဲပညာကိုဘာသာပြန်ရင်လေပါတယ်အမှန်တိုင်းသိပြီပေါ့အမှန်တိုင်းသိတာကိုပညာလို့ခေါ်တာအမှားသိတာပညာခေါ်ပါမလားခေါ်ဘူးအဲ့တော့ပညာဆိုတာဘာလဲ ညာလို့နှုတ်ကပြောနေပြီးတော့ပညာရဲ့အဓိပ္ပာယ်မသိရင်တော့ဘယ်ဖြစ်ပါမလဲမဟုတ်ဘူးလားအဲ့တော့အခုပထမယွတ်တာနဲ့ဒုတိယယွတ်တာဘာထုလဲဟမ်မြန်မာလိုနဲ့ပါဠိလိုပဲထူတယ်အတိပဲအတူတူပဲဟုတ်တယ်မလား ကိုင်ပထမကစပြီးပြန်ရုပ်အုံနှမျိုးလုံး ယ်နှမျိုးတော့ဘယ်နှပါတော့အခုပြောတာဟမ်ဘာပါတော့လက်ချိုးရေးလိုက်စမ်းပါဘလောက်တော့ရှစ်ရှင်မျိုးဟုတ်ကဲ့လား အဲ့ဒီ၈မျိုးတဲကပထမ၅မျိုးကိုအိန္ဒြေ၅ပါးလို့ခေါ်တယ်ပထမ၅မျိုးကိုဘူ၅ပါးလို့လည်းခေါ်တယ်အိန္ဒြေဆိုတာအိန္ဒြိယပါဠိ အကြီးအမှုဖြစ်ခြင်းအစိုးရခြင်းလို့အဓိပ္ပာယ်ရတယ်။တော့အကြီးမှုတရားအစိုးရတဲ့တရားကိုဂိန္ဒရေလို့ခေါ်တယ်။ယုံကြည်မှုအားကောင်းတယ်ဆိုတဲ့ကယုံကြည်မှုက အကြီးမှုဖြစ်မနေဘူးလား။ဝိရိယအားကောင်းတယ်ဆိုတဲ့ကဝိရိယကအကြီးမှုဖြစ်မနေဘူးလား။ အကြည်မှုဖြစ်နေတော့ तू ကအာကောင်းတော့သူ့တဲ့အာသေးတဲ့တရားသေးပေါ်မှာ तू ကအစိုးမရဘူးလားအဲဒါကြောင့်သူ့ကိုကြည်မှုဖြစ်ခြင်းစိုးရခြင်းအကြည်မှုတရားအစိုးရတဲ့တရားဘိုး၅ပါးလို့လည်းခေါ်တဲ့ဘိုးဆိုတာပါဠိလိုဗလမလဆိုတာကြန့်ခိုင်တဲ့တရားတွေတဲ့ ကြံ့ခိုင်တဲ့တရားတွေဆိုတာဆန့်ကျင်ဘက်ကြောင့်မတုံ့လှုပ်တဲ့တရားတွေကိုကြံ့ခိုင်တယ်လို့ခေါ်တယ်ဆန့်ကျင်ဘက်ကြောင့်မတုံ့လှုပ်တဲ့တရားတွေကိုကြံ့ခိုင်တဲ့တရားတွေလို့ခေါ်တယ်အဲ့တော့တတ္တာကအကောက်နေပြီဆိုကြတဲ့ကဆန့်ကျင်ဘက်မယုံကြည်တဲ့အတ္တဒါကြောင့်သူတုံ့လှုပ်ပါအောင်မလားမတုံ့လှုပ်ဘူးကြံ့ခိုင်တယ်မပြည့်စည်ဘူး ဝိရိယကလည်းအားကောင်းနေပြီဆိုတဲ့အခါကျတော့ပြင်းတဲ့အပြင်းထိနာမိတ်တာကြောင့်သူအားသေးသွားပါဦးမလားကြံ့ခိုင်တယ်ဒါကြောင့်သူ့ကိုဘိုလ်လို့ခေါ်တယ်ဟုတ်တယ်မလားထို့ပဲထို့တူပဲတတိကလည်းဆက်ဆက်မိအောင်အားကောင်းနေပြီဆိုလို့ရှိရဲ့ပမာဒခေါ်တဲ့မေ့လျော်မှုကြောင့်သူတုံ့လောက်ပါဦးမလား မတုံလောက်ဘူးဆိုတော့ကအဲ့မေ့လျော့မှုဟာဖြစ်ပေါ်ပါဦးမလားမဖြစ်ပေါ်တော့ဘူးမရှုမှတ်မိပဲမေ့နေတဲ့ပြုမှုမှုလှုပ်ရှားမှုလေးရှိအောင်မလားအမှုရာတိုင်းလှုပ်ရှားမှုတိုင်းပြုမှုမှုတိုင်းရှုပြီးသားရှုပြီးသားဖြစ်ဖြစ်သွားတယ်ဒီလိုမဟုတ်လားအဲ့ဒါတတိအားကောင်းတာမဟုတ်လားအဲ့ဒါတတိဟာပူဖြစ်နေတာပဲနော် ထို့တူလည်းတမာရိပညာတွေလည်းအဲ့ဒီတိုင်းပဲအဲ့ဒါကိုအိန္ဒြေ၅ပါးဘူ၅ပါးလို့ခေါ်တယ်ပါဠိလိုပါတွေလည်းဟုတ်ပြီအဲ့ဒီ၅ပါးပါဠိလိုကတတ္တာဝိရိယတတိတမာတိပညာအိန္ဒြေ၅ပါးလို့လည်းခေါ်တယ် ဂုံ၅ပါးလို့လည်းခေါ်တယ်အာကောင်းမှတော့အာမကရင်တော့အိန္ဒြေမခေါ်ဘူးဘိုးလို့လည်းမခေါ်ဘူးမဟုတ်လားအာမကောင်းမှုဆိုလို့ရှိရင်တော့ရဲဘော်ပဲဖြစ်မယ်ဟုတ်လားဘိုးကြီးဖြစ်ပါမလားဖြစ်ပါဘူးအာကောင်းရဒါဖြင့်အဲ့ဒီအိန္ဒြေ၅ပါးဘုံ၅ပါးအာကောင်းအောင်ဘယ်လိုလုပ်မလဲ ပါတယ်ဝိရိယတစ်ခုဥတီထားလိုက်ရင်အဲ့ဒါတွေအကုန်မပါဘူးလားကြိုးစားအထုတ်ဖို့ဒါပဲမဟုတ်လားကြိုးစားအထုတ်ပြီဆိုရင်အဲ့ဒီ၅ပါးလုံးအကောင်းမလားဘူးလားအကောင်းလာတယ်အဲ့ဒါဝိရိယလိုရင်းမယ်စိတ်ထားဖြောင့်မှန်လုံလတန် ပညာဉာဏ်ဖြင့်အုပ်စိတ်ထားဖြောင့်မှန်လုံးလတံပညာဉာဏ်ဖြင့်အုပ်မအောင်မြင်ပဲမလျှော့ပဲဇွဲနှင်ခေါင်ကိုချုပ်ကြားဘူးလားဘာလို့မကြားဘူးရတာဘယ်တော့မှကြားဘူးတော့ ဘယ်တော့မှမိတ်ဘူးတော့ဟုတ်ကလားအဲတပည့်တော်ကမှသိတယ်ဟုတ်သားပေါ့ဘုန်းကြီးတို့ပြောဦးတယ်မှတ်သေးပါဦးမှတ်ပါဦးစိတ်ထားဖြောင်းမှလုံလာတံပညာဉာဏ်ဖြင့်ဟုတ်မအောင်မြင်ပဲမလျှော့ပဲဇွဲနှင့်ခေါင်ကိုချုပ်ဒီကိစ္စ မပြီးမနေဘူးမအောင်မနေဘူးမလျှော့ဘူးဟဲ့ဆိုတဲ့ဇွဲနဲ့လှုပ်ရင်အောင်မလားမအောင်အောင်တာပေါ့မဟုတ်ပေဘူးလားဘယ်ရာမျိုးဆိုရဲအဲ့လိုဆိုအောင်တာပဲမလှုပ်တာမလှဲ့တာလေးအသာလေးနေလှုပ်တာလှဲ့တာပြီးဆိုထလှုပ်ဟုတ်လားဇွဲတော့မလျှော့နဲ့မအောင်မြင်သေးရင်တော့မလျှော့ဘူးဟုတ်တယ်မလား မလောက်တာမလဲတာတွေရဲ့အသာလေးနေဆိုတော့ဘာပြောတာဩကျမ်းမာရေးမပြည့်စုံနေလို့ကြိုးစားအားမထုတ်နိုင်သေးရင်တက်တက်တာတာပဲအားထုတ်ပြောတာပေါ့မဟုတ်လားအကျမ်းမာရေးကောင်းလာပြီဆိုရင်တော့အပြတ်တချဒါပြောတာမဟုတ်လားอืมအဲ့ဒါပြော gain ဆိုစိတ်ထားဖြောင်းမှန်စိတ်ထားဖြောင်းမှန်လုံလတံလုံ ပညာဉာဏ်ဖြင့်အိုစိတ်ထားဖြောင့်မှန်လုံလသံပညာဉာဏ်ဖြင့်အို So. မအောင်မြင်ပဲမလျှော်ပဲဇွဲနဲ့ခေါင်ဇွဲနှင့်ခေါင်ကိုချိုးမအောင်မြင်ပဲမလျှော်ပဲဇွဲနှင့်ခေါင်ကိုချိုး အဲ့ဒီအတိုင်းလို့ရဲ့အိန္ဒြေ၅ပါးဘူ၅ပါးအားကောင်းမလာဘူးလားအဲ့ဒါလို့ဆိုလို့ရှိရင်တော့မအောင်မြင်မေဘူးလားအဲ့ဒါမှတ်ထားပေါ့အိန္ဒြေ၅ပါးဘူ၅ပါးအားကောင်းလုပ်တဲ့နည်းအဲ့ဒါကဖြတ်လန်းလေကျမ်းဂန်ကဖော်ပြထားတဲ့နီးရှိပါသေးတယ်ဆိုဣန္ဒြေ၅ပါး ထက်ကြောင်းမြတ်ကိုပါရှိလေသည်အိန္ဒြေ၅ပါးထက်ကြောင်းမြတ်ကိုပါရှိလေသည်ဆို တတ္တာထက်မြက်အားကောင်းစေတဲ့အကြောင်းဝိရိယထက်မြက်အားကောင်းစေတဲ့အကြောင်းတတိထက်မြက်အားကောင်းစေတဲ့အကြောင်းတမာရိထက်မြက်အားကောင်းစေတဲ့အကြောင်းပညာထက်မြက်အားကောင်းစေတဲ့အကြောင်း၉ပါးရှိတယ်အိန္ဒြိယာဏံတိခနဝကာရဏတာသိပြီမဟုတ်လားဘာလို့မသိတော့ မပြောသေးလို့နော်ဆိုဖြစ်တိုင်းယုံနာချုပ်ပြက်ဟံဧကံရှုရမည်ဖြစ်တိုင်းယုံနာချုပ်ပြက်ဟံဧကံရှုရမည် ရှုတဲ့အခါမှာဒီရုပ်တွေဒီနာနေဟာဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ရုပ်တွေနာနေကြီးပဲအဲ့ဒါငါရှုလို့ရှုမှု အာကောင်တမာရီသေကကောင်းစွာပြုရမည်ရှုမှတ်မှုမှာယုသေးကကောင်းစွာပြုရမည် အဲ့ဒါတက္ကိစ္စကိရိယာယတမ္ပါတိတိလို့ခေါ်တယ်တက္ကိစ္စကိရိယာယကိုတရားကိုအလေးအမြတ်ထားပြီးရိုးရိုးသေးသေးအထုတ်ခြင်းအပြင်ပြည့်စုံစေနိုင်တယ်တဲ့အိန္ဒြေ၅ပါးထက်တာအကောင်းစေနိုင်တယ်တဲ့တရားကိုပေါ့ပေါ့သဘောမထားနဲ့ဒီတရားဟာမြတ်စွာဘုရားကိုယ်တိုင်အထုတ်သွားတဲ့တရားဒါကြောင့်မလို့ဘုရားရှင်ကိုယ်တိုင် ကိလေသာငြိမ့်ပြီးဆင်းရဲငြိမ့်သွားတယ်ထို့သူပဲမြတ်စွာဘုရားရဲ့တတိတာဝကကြီးတွေလည်းဒီတရားကိုအထုတ်လို့မို့ကိလေသာငြိမ့်ဆင်းရဲငြိမ့်ရတာပဲဒါကြောင့်ဒီတရားဟာဖြင့်အမတန်အလေးအမြတ်ပြုတိုက်တဲ့တန်ဖိုးကြီးမားတဲ့တရားပဲလို့စိတ်ထဲမှာအလေးအနက်ထားပြီးတော့ယူယူသေးသေးအထုတ်ပါဒါပြောတာဟုတ်ကဲ့လားပေါ်ပေါ်တန်တန်ကိုတရားကိုသဘောမထားနဲ့ တရားကတန်ဖိုးကြီးနေပြီအလေးအမြတ်ပြုစရာဖြစ်နေပြီဆိုရင်အဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်ကဟောတန်ဖိုးကြီးတယ်အလေးအမြတ်ပြုလိုက်တယ်မဟုတ်ဘူးလားအဲ့တော့တန်ဖိုးကြီးအလေးအမြတ်ပြုလိုက်တဲ့ပုဂ္ဂိုလ်ဟာပေါ်ပေါ်တန်တန်နေရမလားကြိုးစားရမလားဟုတ်ကဲ့လားဆိုစိတ်တည်ငြိမ်ကြောင်းစိတ်တည် နမိတ်ဟောင်းကောင်းကောင်းမှရမည်စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှရမည် နမိတ်ဆိုတာအကြောင်းပါပဲမိမိဘယ်လိုအထုတ်ရင်စိတ်တည်ငြိမ်တဲ့တမာရိရတယ်ဆိုတာအဲ့ဒီအထုတ်တဲ့နီးလေးကို မှတ်ထားလိုက်တဲ့ကိုတွေးနီးလေးဆရာပြောတဲ့နီးမဟုတ်ဘူးကို အထုတ်ရမှာငါဖြစ်ရင်ဈဉ္ဉံကိုကြဇနနာလျှောက်ပြီးထိုင်လိုက်ရင်အဲ့ဒီအထိုင်ဟာတမာရိအကောင်းတယ်လို့ကိုသိရင်အဲ့ဒီအဲ့ဒီနီးလေးမှတ်ထားပြီးတော့ ဇင်းညာကိုသေသေးချာချာစိတ်စိတ်ရှောက်ပြီးတော့ဇင်းညာတမာရီနဲ့အထိုင်တမာရီဆက်ဆက်မိအောင်ထိုင်ဒီအထိရှုမှတ်မှုနဲ့သဲလာပြီးတော့ထိုင်မိတဲ့အခါမှာဖောင်းနာပိန်နာရှုသည်အထိရှုမှတ်မှုချင်းဆက်ဆက်မိသွားအောင်အထုတ်ရင်ဖြင့်ဒါတမာရီအကောင်းတယ်လို့ကိုကိုတို့ရဲ့အနေနဲ့သိထားရင်အဲ့ဒီနည်းမှတ်ထားပါအဲ့ဒီတမာရီအကောင်းခြင်းရဲ့အကြောင်းမှတ်ထားပါတဲ့ မှတ်တာပြီးနောက်လည်းပဲအဲ့ဒါလိုပဲအာထုတ်ပါတယ်အဲ့ဒါလိုပဲအာထုတ်ပါဆိုတာဇင်ညာရှာကကနေပြီးထိုင်လာသွားတဲ့ဇင်ညာလျှောက်တဲ့အခါမှာလဲစိတ်စိတ်နဲ့စူးစူးဆိုင်ဆိုင်ရှုအဲ့ဒီရတဲ့တမာရီအပြက်မခံမင်းနဲ့ထိုင်နေအထည်ရှုမှတ်မှုနဲ့သဲသွားထိုင်အထိုင်တရားနဲ့ဇင်ညာတရားဆက်ဆက်မိပါစေအဲ့ဒါလိုဆိုလို့ရှိရင်တမာရီပို့ပို့အားကောင်းလာပြီးတော့တရားတိုးတက်တယ်ဒါပြောတာ အခုကဥပမာပြောပြတာပေါ့ကိုဟာကိုသိတယ်ငါဘယ်လိုအားထုတ်ရင်သမာဓိပိုအားကောင်းတယ်ဆိုတာအဲ့ဒီအကြောင်းလေးကိုမှတ်ထားပါမှတ်ထားပြီးအဲ့ဒီအတိုင်းထပ်ခါထပ်ခါပြန်ပြီးအားထုတ်ပါတဲ့စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည် သင်လျောလှစွာခွန်ပြကောင်းစွာမိရမည်သင်လျောလှစွာခွန်ပြကောင်းစွာမိရမည် နှခွေးရှိသားငါးခွေးရှိသားပြီနောက်၄ခုကထားလိုက်အောင်နောက်ကြမှာပြောအောင်ဟုတ်လားဘာကြောင့်လဲလို့ဆိုတော့များသွားရင်မမှတ်မိပဲနေမစို့လို့ဟုတ်လားဆိုအိန္ဒြေ၅ပါးထက်ကြောင်းများကိုပါရှိလေသည် ဖြစ်တိုင်းယုံနာချုပ်ပြဟံဧကံရှုရမည်မနာမယကြာမပြရှုမှတ်မြဲရမည်ရှုမှတ်မှုမှာယုသေးကကောင်းစွာပြုရမည် စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်သင်လျော်လှစွာခွန်ဖြာကောင်းစွာမိရမည် အဲ့ဒီမှာကိုပဲတင့်လျော်လှစွာခုနှစ်ဖြာဆိုတာဘာတွေလဲဆိုတာပြောစရာရှိသေးတယ်ဟုတ်တယ်မဟုတ်လားအဲအေးမပြောတော့ပါဘူးဟိုမှာ၄နာရီထိုးသွားပြီတွေ့လားအဲ့ဒီအတိုင်းအာကောင်းထက်သန်တဲ့တတ္တာဝိရိယတတိတမာရိပညာတွေဖြစ်အောင်ဗရဏအဖြစ်တော့ မလျော့တဲ့ဇွဲနဲ့မလျှော့တဲ့ဇွဲနဲ့ကြိုကြိုစားစားအာထုဖို့ပရဏအဲ့ဒီမလျှော့တဲ့ဇွဲနဲ့ကြိုကြိုစားစားအာထုရမှာအခုပြောခဲ့တဲ့ကျမ်းဂန်လာညွန်ကြားချက်တွေကိုလည်းစိတ်ထဲထားပြီးတော့ရှုမှတ်ပွားများကြိုးစားအာထုကြခြင်းအပြင်ရှုမှတ်မှုတွေတစ်ခုနဲ့တစ်ခုဆက်ဆက်မိသွားတဲ့အတွက်စူးစိုက်တည်ငြိမ်မှုတမာတိအားကောင်းလာလို့အမှန်တိုင်းသိတဲ့ဝိပဿနာပညာတွေ တဆင့်နဲ့တဆင့်ရင့်ကျက်ပြီးတော့မဲ့ပညာဖိုးပညာအထိဆက်ရောက်နိုင်ကြပါစေ။